ရှမသဲခရိယခန်းကြီး9အငယ်1မှ12ထိုလူအပေါင်းတို့ကိုမြင်လျင်ကိုတော်သည်တောင်ပေါ်သို့တက်၍ထိုင်တော်မူသောအခါတပည့်တော်တို့သည်ကိုတော်ရင်းသို့ချဉ်ကပ်ကြ၏ထိုအခါနှုတ်တော်ကိုဖွင့်၍တပည့်တော်တို့အားဆုံးမဩဝါဒပေးတော်မူသည်မှာစိတ်နှလုံးနှိမ့်ချသောသူတို့သည်မင်္ဂလာရှိကြ၏အကြောင်းမူကားကောင်းကင်နိုင်ငံတော်သည်ထိုသူတို့၏နိုင်ငံဖြစ်၏ စိတ်မသာညည်းတွားသောသူတို့သည်မင်္ဂလာရှိကြ၏အကြောင်းမူကားထိုသူတို့သည်တတ်တာခြင်းသို့ ရောက်ကြလက်တံစိတ်နူးညံ့တိမ်မွေ့သောသူတို့သည်မင်္ဂလာရှိကြ၏အကြောင်းမူကားထိုသူတို့သည်ပြည်တော်ကိုအမွေခံရကြလက်တံဖြောင့်မတ်ခြင်းပါရမီကိုဆံငတ်ခင်မွတ်သောသူတို့သည်မင်္ဂလာရှိကြ၏အကြောင်းမူကားထိုသူတို့သည်ဝါပြောခြင်းသို့ရောက်ကြလက်တံ တနာစုံမဲ့တတ်သောသူတို့သည် မင်္ဂလာရှိကြ၏အကြောင်းမူကားထိုသူတို့သည်တနာစုံမဲ့ခြင်းကိုခံရကြလက်တံစိတ်နှလုံးဖြူစင်သောသူတို့သည်မင်္ဂလာရှိကြ၏အကြောင်းမူကားထိုသူတို့သည်ဖျားသခင်ကိုမြင်ရကြလက်တံသူတစ်ပါးချင်းခိုက်ရန်ပြုခြင်းကိုငြိမ့်စေတတ်သောသူတို့သည် မင်္ဂလာရှိကြ၏အကြောင်းမူကားထိုသူတို့သည်ဖျားသခင်၏တားတော်ဟု ခေါ်ဝေါ်ခြင်းကိုခံရကြလက်တံဖြောင့်မတ်ခြင်းတရားကြောင့် နှောက်ယှက်ညှင်းဆဲခြင်းကိုခံရသော သူတို့သည်မင်္ဂလာရှိကြ၏အကြောင်းမူကားကောင်းကင်နိုင်ငံတော်သည်ထိုသူတို့၏နိုင်ငံဖြစ်၏ငါကြောင့်သင်တို့ကိုကဲ့ရဲ့ညှင်းဆဲ၍မမှန်ဘဲလျက်အပြစ်တကာတင်ကြသောအခါသင်တို့သည်မင်္ဂလာရှိကြ၏ဝမ်းမြောက်ရှင်မြူးခြင်းရှိကြလော့အကြောင်းမူကားကောင်းကင်ဘုံ၌သင်တို့၏အကျိုးသည်ကြီးလှပေ၏သင်တို့ရှေ့ကပေါ်ထွန်းသောပရောဖက်တို့ကိုထိုနည်းတူညှင်းဆဲကြပြီ အငယ်73မှ16တင်တို့သည်ဤလောက၏စားဖြစ်ကြ၏စားမှုကားအငန်ကင်းပြောက်လျင်ငံသောအရသာကိုအဘယ်သို့ရပြန်မည်နည်းပြင်သို့ပြစ်လိုက်၍ကြော်နှင်းခြင်းမှတပါအဘယ်အတုံးမြမဝင်တင်တို့သည်ဤလောက၏အလင်းဖြစ်ကြ၏တောင်ထိပ်၌တည်သောမြို့ကိုမကွယ်နိုင် စီမီထွန်း၍တောင်စလန်းအောက်၌ဖုံးထားလိမ့်မည်ရှိအိမ်သူအိမ်သားအပေါင်းတို့သည် အလင်းကိုရစေခြင်းငှာစီမီခုံပေါ်မှ တင်ထားလေရှိ၏ထိုနည်းတူသူတပားတို့သည်တင်တို့၏ကောင်းသောအကျင့်ကိုမြင်၍ကောင်းကင်ဘုံ၌ရှိတော်မူသောတင်တို့အဖအ၏ဂုံတော်ကိုချီးမွမ်းစေခြင်းဟာသူတပားရှိ၌တင်တို့အလင်းကို လင်းစေကြလော့အငယ်၁၉မှ20ပညာတိကျမ်းအနာဂတ်ကျမ်းများကိုဖျက်ပယ်ခြင်းငှာငါလာသည်ဟုမထင်ကြနှင့်ဖျက်ပယ်ခြင်းငှာငါလာသည်မဟုတ်ပြည့်စုံစေခြင်းငှာငါလာသည် ငါအမှန်ဆိုသည်ကားကောင်းကင်နှင့်မြေကြီးမပြည့်စည်မီတိုင်အောင်ပညာတိကျမ်း၌အငယ်ဆုံးသော စာလုံးဘိန္ဓုတလုံးမျှပြည့်စုံခြင်းသို့မရောက်မီမပြည့်စည်ရထိုကြောင့်အကျဉ်သူသည်အငယ်ဆုံးသောပညာတစ်ခုကို ကိုယ်တိုင်လွန်ကျူး၍သူတစ်ပါးတို့အားလဲထို့တူတွင်တင်၏ထိုသူသည်ကောင်းကင်နိုင်ငံတော်၌အငယ်ဆုံးသောသူဖြစ်လိမ့်မည်အကျဉ်သူသည်ကိုယ်တိုင်ကြည့်၍သူတစ်ပါးတို့အားလဲတွင်တင်၏ ထိုသူသည်ကောင်းကင်နိုင်ငံတော်၌ကြီးသောသူဖြစ်လိမ့်မည်။သင်တို့ကျင့်သောအကျင့်သည်ဖာရိရှဲတို့နှင့်ကျမ်းပြုဆရာတို့ကျင့်သောအကျင့်ထက်မလွန်မသာလျှင်၊သင်တို့သည်ကောင်းကင်နိုင်ငံတော်သို့မဝင်ရကြဟုငါအမှန်ဆို၏။လူအသက်ကိုမသတ်ရ။သတ်သောသူသည်ရုံး၌အပြစ်စီရင်ခြင်းကို ခံထိုက်ပေ၏ဟူသောရှေးပညတ်စကားကိုသင်တို့ကြားရပြီ။ငါပညတ်သည်ကား ညီအကိုကိုအထောက်မတန်အမျက်ထွက်သောသူသည်ရုံး၌အပြစ်စီရင်ခြင်းကိုခံထိုက်ပေ၏။ညီအကိုကိုကဲ့ရဲ့သောသူသည်လွှတ်တော်၌အပြစ်စီရင်ခြင်းကိုခံထိုက်ပေ၏။ညီအစ်ကိုကိုကျိန်ဆဲသောသူသည်ဂေဟင်နာအရပ်၌မီးရှို့ခြင်းကိုခံထိုက်ပေ၏။ထိုကြောင့်သင်သည်ပူဇော်သက္ကာကိုယဇ်ပလ္လင်သို့ဆောင်ယူခဲ့လျက်၊သင်၏ညီအစ်ကိုသည်သင်၌အပြစ်တင်ခွင့်တစုံတခုရှိသည်ဟု အောက်မေ့တရိယလင်ရစ်ပလင်ရှိမှ ပူဇော်တကားကိုထား၍သွားလောညီကိုနှင့်တင့်တင့်ပြီးမှ ပြန်၍ပူဇော်တကားကိုတင်လောတရားတွေ့ပဲ့နှင့်အတူလမ်း၌သွားစဉ်တွင်ပင် သူ၏စိတ်ကိုပြေစေခြင်းဟံအလျင်မြန်ပြုလောသို့မဟုတ်တရားတွေ့ပဲ့သည်တရားသူကြီး၌အမိတရားသူကြီးသည်လည်းလူလင်ကောင်း၌အပ်၍ထောင်ထဲ၌လှောင်ထားမည် လျော်ပြစ်ငွေရှိသမျှကို မလျော်မီတိုင်အောင်ထောင်ထဲကမထွက်ရဟုငါအမှန်ဆို၏အငယ်29မှ30သူမယားကိုမပြစ်မှားရဟုသော ရှေးပညာစကားကို သင်တို့ကြားရပြီငါပညာတိကားကိလေသာစိတ်နှင့် သူမယားကိုကြိရှုသော သူသည်စိတ်နှလုံးထဲ၌ထိုမိမ့်မနှင့်ပြစ်မှားပြီထိုကြောင့်လက်ရမျက်စိဖြစ်တော်လဲတင့်ကိုမှားယွင်းစေလင်ထိုမျက်စိကိုထုတ်ပစ်လော့ တကိုယ်လုံးငရဲသို့ချခြင်းကိုခံရသည်ထက်အင်္ဂါတစ်ခုပြတ်တော်သာ၍ကောင်း၏။ထိုနည်းတူလက်ရလက် ဖြစ်တော်လဲတင့်ကိုမှားယွင်းစေလျင် ထိုလက်ကိုဖြတ်ပစ်လော့။တကိုယ်လုံးငရဲသို့ချခြင်းကိုခံရသည်ထက်အင်္ဂါတစ်ခုသာပြတ်တော်သာ၍ကောင်း၏။31မှ39တဖန်တုံမယားနှင့်ကွာလိုလျင်ဖြတ်စာကိုအပ်ပေးစေဟုသော ပြည့်ညတ်စကားရှိပြီး။ ငါပညတ်သည်ကားမှားယွင်းခြင်းအကြောင်းမှတပါ အခြားသောအကြောင်းဖြင့် မိမိမယားနှင့်ကွာသောသူသည်မိမိမယားကိုမှားယွင်းစေ၏။ကွာသောမိန်းမနှင့်စုံဖက်ခြင်းကို ပြုသောသူသည်လည်းသူ့မယားကို ပြစ်မှား၏။တဖန်တုံ မဟုတ်မမှန်ဘဲလျက်ကျိန်ဆိုခြင်းကိုမပြုရ။ကျိန်ဆိုခြင်းကိုပြုသည့်အတိုင်းသာဝရဘုရားရှေ့တော်၌တည်စေလော့ဟူသော ရှေးပညာစကားကိုသင်တို့ကြားရပြီ။ငါပညာတီကား ကျိန်ဆိုခြင်းကိုအလင်းမပြုရ။ကောင်းကင်ဘုံကိုတိုင်တည်၍မကျိန်ရ။ကောင်းကင်ဘုံကားဘုရားသခင်၏ပလ္လင်တော်ဖြစ်သတည်း။မြေကြီးကိုတိုင်တည်၍မကျိန်ရ။မြေကြီးကားဘုရားသခင်၏ခြေတော်တင်ရာခုံဖြစ်သတည်း။ယေရုရှလင်မြို့ကို တိုင်တည်၍မကျိန်ရ။မဟာမင်းကြီး၏မြို့တော်ဖြစ်သတည်း။ဆံခြည်တပင်ကိုမျှဖြူစေခြင်း၊မည်းစေခြင်းငှါမတတ်နိုင်သော်၊ကိုယ်ဦးခေါင်းကိုတိုင်တည်၍မကျိန်ရ။သင်၏စကားမှာဟုတ်သည်ကိုအဟုတ် မဟုတ်သည်ကိုမဟုတ်ဖြစ်စေလော့ဤထက်လွန်သောစကားသည်မကောင်းသောအရာနှင့်စပ်ဆိုင်ပေ၏38မှ42သူမျက်စိကိုဖျက်လျင် ကိုမျက်စိဖျက်ခြင်းကို ခံစေသူ့တွားကို ချိုးလျင် ကိုတွားချိုးခြင်းကို ခံစေဟုသောပညာစကားကိုသင်တို့ကြားရပြီငါပညာတီကနှောက်ရက်သောသူကို မစည်းမတားနှင့်သင်၏ပါးတစ်ဖက်ကို သူတစ်ပါးပုတ်လျင်ပါးတစ်ဖက်ကိုလှည့်၍ပေးဦးလော့ တင့်အင်ကြီးကိုယူလို၍တရားတွေ့သောသူအားတင့်ဝတ်လုံကိုလည်းယူစေခြင်းငှာအခွင့်ပေးဦးလောအချင်းသူသည်တင့်ကို အနိုင်ပြု၍ခရီးတိုင်သွားစေ၏ထိုသူနှင့်တကွနှစ်တိုင်သွားဦးလောတောင်းသောသူအားပေးလောချင်းငားလိုသောသူကိုလည်းမငင်းမပယ်နှင့်53မှ58ကိုနှင့်ဆက်ဆိုင်သောသူကိုချစ်လော့ရန်သူကို မုန်းလော့ဟုသော ပြည့်ညက်စကားကို သင်တို့ကြားရပြီငါပညာတိကားသင်တို့သည်ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဖအဤသားဖြစ်လိုသောငါသင်တို့ဤရန်သူတို့ကိုချစ်ကြလော့သင်တို့ကိုချိန်ဆသောသူတို့အားမေတ္တာပို့ကြလော့သင်တို့ကိုမုံသောသူတို့အားကျေးဇူးပြုကြလော့သင်တို့ကိုနှောက်ယှက်ကျင်းဆဲသောသူတို့အဖို့ဘုရားသခင်ကိုဆုတောင်းကြလော့အကြောင်းမူကားကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဖသည် ကောင်းသောသူမကောင်းသောသူတို့အပေါ်၌ ကိုယ်တော်၏နေကို ထွက်စေတော်မူ၏။ဖြောင့်မတ်သောသူမဖြောင့်မတ်သောသူတို့အပေါ်၌မိုးကိုရွာစေတော်မူ၏။သင်တို့ကိုချစ်သောသူတို့အားသာချစ်တုံပြုလျင်အဘယ်ကျေးဇူးတင်သနည်း။အခွန်ခံသောသူတို့ပင်ဤမြတ်လောက်ပြုကြသည်မဟုတ်လော။အဆွေအမျိုးတို့အားသာ လောကဝတ်ပြုလျင်အဘယ်သို့ထူးမြတ်သနည်း။သာသနာပလူတို့ပင် ထိုအတူ ပြုကြသည်မဟုတ်လော။ထိုကြောင့်ကောင်းကင်ဘုံ၌ရှိတော်မူသော သင်တို့အဖသည်စုံလင်တော်မူသည်နီးတူသင်တို့သည်လည်းစုံလင်ခြင်း ရှိကြလော့